ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တောစခန်းအတွင်96ရက်2လ2010ခုနှစ်တွင်ဟောကြားတော်မူသောတကယ်ကြောက်ရင်တကယ်လို့တရားတော်ဟုတ်ကြသုံးနှစ်လောက်ဒီခံရတယ်ဟုတ်ကြအဲလိုလုပ်ပြီးတော့ဓမ္မဒါယာတဆိုတဲ့တရားမူပါခံရတာဟင်ဒီအဲများသောအားဖြင့်သာမိတာမူပြီးတော့ခန္ဓာများတယ်ဓမ္မမူခန္ဓာနည်း တောင်ဖို့ဆရာတော်တစ်ပါးသာသနာထွန်းကားလို့ပြီးသွားရင်နောက်တစ်ပါးအဆက်မရှိတဲ့အတွက်သာသနာရိုးရိုးကြောင်းဖြစ်သွားတာများဟုတ်နော်ဒီသူမဟာသီတို့မိုးဘုတ်တို့သူတို့ကြတော့လက်စိတ်ခံနေပေါ့ဒီသူတို့သာသနာမရှိအဲ့လိုရှိနေဖြစ်ခြင်းနဲ့ရှိပါကြဟုတ်ပါဒီအာမိတသာယာတာဓမ္မသာယာတာဒုသာတို့သုံးတာ နာမရူတော့ဖြစ်စီအမှုလည်းခါတရားမှုလည်းခါဒီလိုလာမှာပါဟင်တော့ခါပါတယ်ဟင်တို့ဒီဝါရီအဘောဟင်ဘယ်လိုသမွေလာနမွေလာဟင်ဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါဗျာဟင်ဘယ်လက်ထက်ကပြည်စီညာနေလို့နမွေရောလည်းနှစ်ဖက်ကနာပဲလေပဲညာဟင်ဟင် ရန်တဲ့ဘက်အမွေခံတာပဲလည်းဘက်ကပူများတော့ဆိုအမိသားဘက်ကလားဓမ္မဘက်ကလားဓမ္မဘက်ကဟုတ်ကလားဗျာဟေးဓမ္မအကျူကနော်တို့ပါလားအရေးကြီးတော့တို့ပါတော့လူဖြစ်တာပါတာနာရှိခြင်းမရှိဘူးလူဖြစ်တာပါဒုက္ခလေးလည်းသူတို့ဖြစ်နေတာပါသာသနာမရှိလည်းဖြစ်တာပါမရှိလည်းဖြစ်တာပါ ဟုတ်ပြီဗျာပြီးတော့ကာမအာယုခံစားမှုလူမမှုပေါ်တာတတိခန္ဓာသာကိုဖြစ်တာတို့တော့ဒေတာမဖြစ်ပါဘူးကာမအာယုခံစားမှုဖြစ်ပါဖြစ်ပါတော့တယ်ဓမ္မအာယုပဲမှာတဲ့သမထအာယုဘယ်ဖြစ်ဖြစ်လာပါလဲနော်တို့သာတို့ပြောတော့သမထရူတွဲလို့ခေါ်တယ်သင်္ဒူကြီးလေသင်္ဒူကြီးလေ ကမ္မထာကမ္မထာသုဘဗံပင်းရင်အဲဒီထိရောက်ပါတယ်ဟုတ်ကြရှိပါလေကမ္မထာအာလုံးလေးတို့ဒီဝိပဿနာနဲ့အနာတကြတော့ဒါနဲ့ကြုံမှာဘုရားနဲ့ကြုံမှာဘုရားနဲ့တွေ့မှာနော်ဝိပဿနာဘုရားတွေ့မှာလာယုံကြီးတိုင်းကနေတော့မလွယ်ပေါက်ကနေချိုးဝင်တာဒီတိုင်းမဝင်နိုင်ဘူးဟင်ဟုတ်ပါဘူး သမထကတော့လမ်းရိုးကြီးမဟုတ်ဘူးရှုမှတ်ရင်သမထကတော့ဖြစ်နေပါပဲဖြစ်ပါရှုရင်သမထကတော့ဖြစ်တာပဲသိငိမ့်တာသမထပေါ်တာဟုတ်ကြဟင်ဟင်ိုတော့အတွေးမဝင်ရင်စိတ်ငြိမ်းတာပဲမဟုတ်လားအတွေးဝင်လို့စိတ်မငြိမ်းတာလေအဲအတွေးမဝင်အောင်မှန်နေရင်သမထလမ်းလို့ရတော့ရှိပါဗျာအဲဒီကနေတစ်စိတ်ချုံးဝင်ရတဲ့ဝိပဿနာကိုမဝင်နိုင်ဘူးတော့တို့အားထုတ်နေတဲ့ယောဂီတွေ အဲ့ဒီတစ်စီချိုးဝင်လို့ရတော်တော်ခင်းနေတယ်တော်တော်ပြောယူပါလေဟုတ်နော်ဟင်ဒါရုံမဟုတ်ဘူးကြတကယ်တစ်စီချိုးလေးဝိပဿနာကလေဟုတ်ကဲ့ဝိပဿနာကမဲ့တက်တော်ပုံစံလေးလမ်းပြောင်းဝင်ရတာဟင်တော်တော်တော်တော်ဝိပဿနာကယုံနာတစ်ပါးဖြစ်ဖြစ်ယူရတာမဟုတ်ဘူးလား သူတို့မဲ့ဖို့ကနေယုံနာနှစ်ပါးဖြစ်ဖြစ်မရှိမှတွေ့တာမဟုတ်ဘူးလားဒါတော့ဘယ်နဲ့တော့လမ်းပြောက်သွားအောင်လမ်းပြောက်သွားဟင်ခက်ဆုံးခက်ဟင်နာယုကနေလမ်းွယ်လေးကိုထပ်ကနေကိုယ်ဝင်ဖို့ရခက်စားပါအဲ့ဒီလမ်းွယ်လေးကနေတော့လမ်းပြောက်ကနေတော့သွားမှာကစာရိတာကြီးခက်ပါဘုရားယုံနာဖြစ်ဖြစ်ရှိလေးလို့ပြပြပါ ရှိတော့ပါဗျာရှိတော့တိုင်းတဲ့ယုံနာဖြစ်ဖြစ်ရှုပြီးတော့သွားတဲ့ယောဂီတွေပါအဲ့ဖြစ်ဖြစ်မရှိတဲ့နေရာသွားဖို့တကယ်လို့လာမရှိတဲ့နေရာသွားမှာဗျာခက်တယ်ဗျာခက်တယ်ဗျာအဲ့တော့ဝိပဿနာနဲ့နာတာအာသနာနဲ့ချုပ်မှာအာသနာနဲ့ကြုံတိုင်းမှာဆိုမဟုတ်ဘူးလူဖြစ်မှာပြေချာဟင် နတ်ကတို့တဲ့ညာကောင်းဝင်တို့လိုကျင့်နိုင်တဲ့ရုပ်ရှိဒီနာပါသွားရင်ပါသွားပါမသွားဟိုကျမှတော့ပြည့်ဖြစ်နေနော်ဘုရားယုံမှရှိပဲလေဟုတ်တော့ဘုရားယုံမရှိတဲ့အတွက်သူ့မှာတို့တဲ့ညာကောင်းကျင့်နိုင်တဲ့ရုပ်ရှိဘူးရှင်ကြီးတွေတို့တဲ့ကျင့်နိုင်တယ်ပြည့်နေတဲ့ရုပ်ရှိဘူးဟုတ်တော့ ဆင်းကြီးတို့ရဲ့အားကောင်းမှန်ပါစာကြီးတို့တို့ရဲ့အားကောင်းပါဗျာသိနိုင်နေညာရှိပါရှိပါရှိပါသူကတတ်ကောင်းတယ်တတ်ကောင်းတယ်တန်းနေတယ်ပေါ့တို့မှာတော့သူကတော့ဟိုဒီခန္ဓာကိုယ်ရတော့သာယုကတိတဲ့တတ်ကောင်းနေလို့လားမှန်ပါတော့ကုသကံကလူဘဝသိချလိုက်တဲ့နေရာကဉာဏ်ပါတယ်ကုသပြုလို့ကတတိလည်းပြုထားတာဒောဘတာပြုထားတာ ဒေါသတပူထားတာဟုတ်လားဟင်အဲ့ဒီလောဘတဒေါသတထားတဲ့အတွက်ဒုကလူပါကကုသိုလ်ကပါလာတယ်ညာမှာထားဖို့ပါတတိဆာမှာကညင်ပဲရှိဒုမှာကညင်ရောညာရောရှိတာဟုတ်နော်ဟင်ဒီဆံလေးတို့ကပါတယ်သူဟင်ဟင်နတ်တယ်ကိုပါတယ်ပါတယ်အာအာပါပြောတော့ နာပြည်ကနာတိတယောက်နမ္မစီရောက်တရားရောက်သူတို့နတ်သက်ကျွေမဲ့ချင်းသူတို့ဆိုတော့ပြင်မဲ့ချင်းတတိချင်းကြဘေးကနေလှမ်းပြီးဝိုင်းပြီးတော့အားပေးကြဟုတ်နော်ဟင်ဒီတော့ဘောဒုတိခေတ်ပါဘူးလို့အမှားတော့ဒီနတ်ပြည်ကနေပြောသူတိဖြစ်တဲ့လူပုံကိုတွားပါလို့တိုက်တွန်းလာတယ် ဟင်ဟိုဒီမှာဒီဝါဒီမှာရှာမှာဟုတ်ဒီဝါကဒီမှာရှာမှာမဟုတ်ဘူးလားမှန်ပါဗျာငါဒီမှာဒီဝါရှာလို့မမရလားဟင်ဒီဝါကဒီမှာရှာမှာဟင်တော်မို့ဒီတော့ဘောသူကတဲ့ကိစ္စဒါဝင်ဟိုခြံရတဲ့နတ်ကြီးကပေမနတ်ကိုတိုက်တွန်းတဲ့စကားလေးဟုတ်ကဲ့လားဟင်ဟုတ်ကဲ့လားသူပြရတဲ့တော့ပြန်လို့ပြရ 那当被你挖的皮夹不皮啊？够了吧？那当被你挖的呀，够了吧？都是这个看到啊，嗯，啊，都呀，呃，都不得去多少，都不多拉长，都拉长花，哎呀，好我去吧。都个得看着娃娃，苦路比要给有些人呢，够不啦？嗯。 ဟုတ်တော့သူလာတံဘဝဘဝကောင်းကိုသူလာတံလပါဟင်တရားကောင်းကိုရယူပါတရားကောင်းကပါတယ်ဆိုစာကဖွင့်တော့တရားပဲတရားစိတ်တရားစိတ်သမာဓိဟင်သမာဓိဟင်အဲ့ဒါလေးအရာကောင်းဆိုတာအဲ့ဒါဟာအများဆုံးတဲ့ဗျလူတွေမှာလေလူဘဝတော့ရောက်တာပြီဒါလူအပ်တယ်လို့ပြောတာ မှန်ပါပါလူဖြစ်တိုင်းသာသနာမယုံရင်ရဘူးလားဗျာဘုရားဟိဒါကတို့တို့သာသနာနဲ့မူကြတာလေဟုတ်ကဲ့ပါဟုတ်နော်ဘယ်ရာမျိုးမဆိုယုံကြည်ချက်မှာပါရဲတောက်တာတော့ယုံကြည်မှာတောက်တာဟုတ်ကဲ့လားဟိဒီရဲတောက်ရင်ပြောမယ်ဆိုတော့ယုံမယုံရမှာပါပဲဟင် သူများမှာပါခင်ဗျားတို့အဲအဲ့ဒီဟိုမဟုတ်တဲ့လုပ်တဲ့နေရာလဲအဲ့ဒီမဟုတ်တာဘောကိုဒါပြောရတယ်ဒါငါအတွက်ပဲလို့ကြိုးရှိတယ်ဇုံတော့ဇုံပါပဲမယုံမဲနဲ့လုပ်တာမရှိဘူးမယုံမဲနဲ့လုပ်တာရှိပါမရှိပါဘူးကျေတော်တို့ပါပါအာလာဝကကခရီးဘူးမေးတယ်မိကွနေရတာပါလောကမှာအများဆုံးပါတယ်ခရီးဘူးမေးခရီးကတာတိတာဝိတံဘူလိတာတိထံပါ ဘုရားပြောပေါ်တာလေလောကမှာအများဆုံးကတတ္ထသရတရားပဲဘုရားတတ္တယောက်ျားကြီးတိဋ္ဌာအများဆုံးကတရားယုံကြည်ချက်ပဲဟုတ်ကလားမှန်ပါဟင်မှန်ပါလူဘဝတော့ရောက်လာလေအဲအရာကောင်းမှုရအောင်ယူပါယုံကြည်ချက်ရှိပါလို့ပြောတာဟင်တို့ယုံကြည်ရမှာကတော့ပြေလာမဟုတ်ဘူးနော်ဟိုလောကယုံတော့တို့ ဘုရားသာသနာမှာလောကယုံနဲ့ပြီးဖို့မလိုအပ်ဘူးထင်တယ်ဘယ်တော့ယုံနဲ့ပြီးပလားပြီးပါပါပြီးပါဘူးဗျာအပြောလိုက်ယုံနဲ့ပြီးပလားပြီးပါပါပြီးဘူးဗျာဟင်ဟင်ဘဝမပြသေးတော့တော့တို့အထက်ဖြစ်နေတော့ဒီတဲ့ဒီဖြစ်နေရမယ်ထင်တယ်ဘဝပြအောင်မလုပ်နိုင်သေးခဲ့တော့ဟုတ်လားမှန်ပါဗျာဘဝပြအောင်တော့အနာတမိတ်ကမှပြမှာမဟုတ်ဘူးလားမှန်ပါဟင်ဟင် အဲ့တော့ဘဝဆင်းနေအောင်ဆိုဘဝမပြတ်ပြီးတော့မှအနည်းဆုံးဘုထုတွေကပေါ်တာပါဆင်းဖြစ်အောင်ဆောင်ဒီလောက်တော့ယုံကြည်ချက်ရှိပြီရှိတယ်ပါရှိတယ်ဒီလောက်တော့ရှိတယ်ဟင်ဘာသာကသူစားလို့တော့ကြောတာပါဖြစ်တဲ့ပုဂ္ဂိုလ်သခါကံတိတ်မသိမဟုတ်သူကအမှန်နဲ့ပြီးတဲ့ကိစ္စဟုတ်ဟင်သူကတိလာတိလာပိုင်းဆိုတာကဆိုပါတယ်ဟုတ်နော်သူဖေတဲ့နေရာကျတော့သခါကလည်းနာခံကဟိုအလူရင်းနဲ့သူထားပါ ဟင်တို့တော့အတာကံကသမာဓိပိုင်းမှာထားပါတယ်အနာတမကပညာပိုင်းမှာထားပါတယ်ဟုတ်နော်တိခါ၃ပါးရဲ့ဥတော်နေကိုပြောတာပါဟုတ်နော်ဟင်တို့တာပါမှာတဲ့တိခါ၃ပါးကတော့ဘာမှမဟုတ်ဘူးလားဘာမှပဲမဲ့သူ့မှာဒီလာပိုင်းကဥဆောင်ရပါတယ်ဟင်ဒီလာပိုင်းကဥဆောင်ရပါတယ်ဟိုအနာကံတို့ကြတော့ဟိုဒီလာပိုင်းကပါပြီးသားမဟုတ်ဘူးလားဒီလာကပါပြီးသားဟိုတို့ဟိုသမာဓိကိုအဓိကထူတော်ပါ ဒီနာလည်းဘာနေရမှာပါပဲဟုတ်ကဲ့မှန်ပါဟိုအရဟတမေကြတော့ဒီလာရောတမာရီရောပါပြီးသားဖြစ်တဲ့အတွက်သူကပညာကိုထိခါထားဖို့ခေါ်ပါပါလေဒီကတူတူနေနဲ့သူသွားကြတာကိုမမတော်တာမှဖြစ်တဲ့ပုဂ္ဂိုလ်အဲဒီတရာအားနဲ့လားဟိုအားထုတ်လိုက်လို့ရှိရင်သူကတခါတခါဖြစ်ဖို့မသိဘူးမှာနာခါမသိဘူးမှာဟင်ကိုတာဘာသာအနာကအခါရငါအနာကတက်ပူလာခေနေတာပါအနာကငါရဟန်းတက်ပူခေနေမှာ ဟုတ်လားအဲ့တော့လူနဲ့သာမနာကြုံနေနေတာတိတဲ့တော့အဆင်မြင့်နေတယ်ထင်တယ်အဆင်မြင့်ဖို့ရာတို့ခွင့်ရမရှိဘူးရှိပါရှိပါလူမာလာရှိပါလေပြောထားပါလေဟုတ်နော်လူမာလာရှိတာပဲဟင်မရှိဘူးနာမလည်းတို့လူမရှိဘူးဟုတ်လားဟင်ဘာမှအဲ့တော့တုလာတံဘဝိတော်သူပဋိဋ္ဌိတော်ဘဝအားအဲ့လိုဆို ကိုယ်တနာတော့ရပြီခင်ဗျသာသနာယုံလို့မှကိုဘုရင်တပည့်တွေဖြစ်နေတာမဟုတ်ဘူးလားဟင်ဒီစေဆိုတာသာသနာပဲမဟုတ်ဘူးလားဟင်ဆိုသာသနာတော့ရတည်ထားတဲ့ပုဂ္ဂိုလ်ပါပဲဟုတ်ဗျာပြီးတော့အဲ့ဒီမြေသိင်းမြေသိင်းတို့ဘာသာကနီလာတွေကပူဇော်ထားတဲ့မိပါတရားနေသူတစ်ပါးရဲ့ဂျုံကြောင်းမှာအများကြီးသင်ထားတာပါဟင်ဟုတ်နော်သူတစ်ပါးရဲ့ဂျုံကြောင်းမှာအများကြီးသင်ထားတာပါ မောင်တော်မှာယုံကြောင်းမရှိဘူးလားရှိပါရှိပါယုံကြောင်းမှာလည်းကျင့်ပြီးမှဟင်သူ့အတွက်ထူလုံပြီးမှဖြတ်နာပါတင်ပါဗျာဟင်တင်ပါဗျာသူအမှန်ပြောတာဗျာဟင်ခင်ဗျားတို့ဆရာကြီးခင်ဗျားတို့ဘုသိပါဟုတ်ကလားဗျာဒီကမိမာစောကြီးကကျင့်တာတင်ပါဗျာကတိဆရာတော်စီပါလေတင်ပါဗျာဘုရားကျင့်တာဘုရားကျင့်ပြီးယုံကြောင်းမှာသူကသူတိတ်တိတ်လုံးလုပ်နေတာ တင်ပါဗျာမှန်ပါဟိုကရထားတဲ့ပြည်စီကိုတင်ပါဗျာဟင်တင်ပါဗျာဟုတ်ကလားတို့တို့တို့ခုနပြောတဲ့အစင်မြင်တယ်မြင်အောင်မြင်တယ်မြင်အောင်သူ့တို့တို့တင်ရတာပါဟုတ်ကဲ့ဟုတ်တော့တင်ပါဗျာဒီဘီလိုပူမရှမ်းမခင်ဗျားတို့ရှမ်းကင်းတောင်ရှောက်လာတာဗျာတင်ပါဗျာမှန်ပါတယ်ဒါပူလို့ရှမ်းလာတာဗျာဟင်ဒါပူလို့ရှမ်းလာတာဗျာဟင်အဲတော့ဒီလိုသာသနာနဲ့ကြုံတော့မှာ တို့ကဒီအမွေကောင်းသနာကဒီမှာသုံးပါမှာတခြားသုံးပါမှာမဟုတ်ဘူးဟုတ်နော်သူစာကတော့တို့ယရနာသုံးပါပေါ်ယူနာတာတရားတို့သုံးတာဥပိ္ပယနာကြတော့တရားသိမဟုတ်ပါဘူးသူ့လိုသုံးပါတယ်ဟင်လောကီမှာသုံးတဲ့တရားလေအဲ့ဒါကြတော့တရားအတူပါတရားသိကယရနာပေါ်ယူနာမှာတရားသိဟုတ်ရဟုတ်နော်အဲ့ဒါမှတရားသိအဲ့တော့တို့မှာ သနာစိတ်ရှိနေပြီချင်းတယ်ရှိလို့မှမြည်စင်းတပြေတွေဖြစ်နေတာမဟုတ်ဘူးလားဟုတ်ပါဘူးအဲ့ဒီသနာကိုအဲတတ်တံလပိတ်တော်သနာရပြီရင်တဲ့တုပတိတီတော်အဲဘောဟာအဲ့ဒီတတာတီအောင်ကျူးသားပါဘယ်မှာတီရတော့သနာကမေလိုမရဘူးဘုဒ္ဓဘာဟာအဲ့ဒါအဝိဇ္ဇပသနာလို့ သောတာပန်စိတ်ရောက်မှတတရေးတာအဲ့ဒါကိုအဲ့ဒီထိဒီပါလို့ပြောတာတင်ပါဗျာတောပတိတီတောဘဝဆိုဟုတ်နော်ဟင်ဟုတ်နော်သူလာတာအဲလပိတ်တော်ဘူးတရားဆိုတဲ့ဟိုကောင်းတဲ့ဟိုအရာကောင်းကြီးတော့ရပြီးပြီတင်တယ်ဒါမို့တရားဆိုတဲ့လာကောင်းကြီးတော့ရပြီးပြီတင်တယ်ဟင်အဲ့ဒီလာကောင်းရပြီးရင်အဲ့ဒါကြီးဒီရဟုတ်တယ်ကြာတောပတိတီတောဘဝဆိုအဲ့ဒီအရာကောင်းကြီး အမြဲတမ်းကိုကိုယ်ပိုင်ဖြစ်အောင်ဖြစ်တယ်မှန်ပါဟင်ဟင်ဘုရားမှဖြစ်တော့ကိုယ်ပိုင်ပို့ဘူးလားပြီးတော့ပါတော့မှပဲမဟုတ်တာဘယ်ဘဝရောက်ရောက်ပါတော့ဟင်အခုတို့ဘုသူတင်တရာကပါမတဲ့တာဒီကနေ့ပဲအဲမူသင်ဖြစ်တော့ပဲလူကြီးနေမလဲလားဟင်ဒီကနေ့မူသင်ဖြစ်တော့ဖျားချိခါအေးရမှာဟင် ဘုရားခေါင်းထားအိမ်ပါလားချိကအိမ်ဟုတ်ပြီဟင်တရားမမြဲဘူးတော့ကမှာဟင်ဘုဒ္ဓဇေမာတရားမြဲလားမြဲပါပါဟင်လွတ်လိုက်ကြလိုက်နေမှာဘုဒ္ဓဇေမာလွတ်လိုက်ကြလိုက်သောတာပန်ကြမှာသူပတိတိတ္တဆိုအဲ့ဒီကမှာဖြစ်တာဒီခါကျတီးပြီးထင်တယ်နော် ဘုဒ္ဓဘာဘုကုငိုစနေဖြစ်ဦးမလဲလားဖြစ်ပါဘူးခရိယံကိုဖြစ်ပါဘူးဖြစ်ပါဘူးကြားရဟင်ဟင်အဲလူတို့ကလည်းလူဗုဒ္ဓဘာသာနတ်ဗုဒ္ဓဘာသာဇမဗုဒ္ဓဘာသာအဲ့ဒီတိုင်းပြောအဲ့ဒါကိုသုပတိတိတာလို့ခေါ်တာဟင်ဟင်ဒါလူပြည်ရနိုင်တဲ့အခွင့်အရေးတွေဗျဟင် ရအောင်လုပ်နိုင်တဲ့ဘူတာရုပ်တော့မရှိဘူးရှိပါဘူးရှိနေတာပဲဟုတ်နော်အဲ့တော့သူကတရားရှိပြီယုံတော့ယုံနေတာဘာလို့ယုံလဲစီပေါက်တော့ယုံတာဟင်ဒီခုခုခုခေတီရဘလောက်ကအမြင်ဆုံးပင်းတထောင်ပေါက်တော့သူပါမှတ်ချက်တစ်ချက်ကိုယုံမလား သောတာပန်ခဏထားဟုတ်ကဲ့သူမို့တထိုင်တထိုင်ဟင်ကိုယ်ကပ်တင်းတထောင်ပေးမယ်ဒီကတရားတထိုင်ထိုင်ဆိုရင်ဘယ်ဘယ်ဝင်မလို့ဘာမှမဟုတ်ဘူး။ဘာလဲတခါကြီးမှန်တယ်တခါကြီးမှန်တယ်။ဘာလဲဒီစကားတခါကြီး။ဟင်။မနိုင်တော့တော့အမှန်ပဲဟုတ်တာ။ဟင်။တထိုင်ငါပဲချိန်ထိုင်ထိုင်တယ်။နော်။ ဒီမှာတဲ့အချိန်ကရပါသေးတယ်ဗျာ။ဘာလို့ဒီကောင်ကလက်ခံရရမမမမရလို့ယူထားလိုက်။ဒါတထိုင်တော့ဒီတစ်ခါမထိုင်တော့ခါတယ်။ဟုတ်တော့ဟေးဟေးဒီမှာဟေးသူကဘယ်လောက်ယူတယ်တရားနောက်မှာတရားမိ၍ဆန္ဒကလည်းရတရားနေရင် အဲအာထုလူတဲ့ဌာနလဲပါလိမ့်မယ်တရားကြီးမှာအာထုလူတဲ့ဌာနကြီးပါတယ်ဟုတ်နော်မှန်ပါပါဟင်ဌာနဒီတရားမီလေးရတာပါဟုတ်နော်မှန်ပါပါဟင်မှန်ပါပါဟင်အဲတော့တို့ကဗုဒ္ဓဘာသာပါရင်မှာတို့အပေပြအောင်မယုံဘူးလားလောဘလူချင်းစိတ်ကုန်မလား ကြိတ်တာသွားမယ်ဟာလေကြိတ်တာကခေါ်မအောင်ဘူးလေကြိတ်တာကခေါ်မအောင်ဘူးသာသောတာနာတမိသွဲတမိအိမ်သွဲအိမ်ကိုခင်ရမင်းရအဲဒီကနေ့ရဲ့နောက်ဆုံးစိတ်အဲ့ဒါပထမဘဝသွားအောင်မယ်ဒီကနေ့ရဲ့နောက်ဆုံးစိတ်လေအဲ့ဒါပထမဘဝသွားမှာဟင်အဲ့ဒီချိန်မှာတရားအချိန်ကောင်းမလားလောဘခင်မင်သိက္ခာအချိန်ကောင်းနေတယ်လားတို့စီမှာ တရားအချိန်နဲ့မိသားစုခင်မင်တဲ့အချိန်ဘယ်အချိန်ကကောင်းမလဲဟုတ်နော်အဲ့တော့ဟိုလူပလန်လေးနဲ့အဲလူအကောင်းနဲ့ပြိုင်ကြည့်ဘယ်သူကရင်တော့ဒီဒါရောက်ဖို့တေချာတယ်တေချာတယ်ယုံမှခဏပဲမမြင်ဘူးလို့မယုံဘူးတန်ခရရတာတော့အချိန်ပေါများပြီတမန်ပါ ထုတ်လို့ဆန္ဒပြန်ခဲ့ရတာတော့အချိန်ပုံများပြီမမြင်ဘူးလို့မယုံဘူးဟုတ်တယ်ခဏယုံပြန်ပါပြန်ပါဘုဒ္ဓိတာကခဏပုံမှာကျွတ်တို့ရှင်မင်းသိကပုံမှာဟုတ်နော်ပုံမှာရှင်မင်းသိကပုံမှာပြီးတော့တို့ပြောနေကြစကားရှိသေးတယ်ဒီကံကြီးသွားတာတခါကြီးတို့အာကစားများရှိပါတယ်ခက်ခဲကြော်မျိုးတာတာကျုပ်တို့ကျိုးတဲ့အားတွေသွားတာတို့ဘုရားအခက်ခဲငါမျိုးတို့ပါတို့လေ ရှိပါတယ်ဗျာဟင်အဲဒါလည်းကျော်တာရှိနော်ဒီမှာလည်းခက်ခဲသုံးလို့ကြွားပါတာမမဟုတ်ဘူးဟင်စိတ်နဲ့တရားမမဟုတ်ဘူးဟင်ဟုတ်နော်ဝေဒနာပြင်းထန်ဘူးဝေဒနာကအချိန်နဲ့အမျှရှေ့ကိုသာတိုးနေတယ်နောက်ပြန်မဖြစ်ဒါတကူကိုတရားမလို့တိုင်းပြီးဟုတ်နော်တို့ကြောပြောပြောရင်တော့ဒီတော့မကြုံနိုင်တော့တို့တိုင်းပြီး ဟုတ်နော်အဲ့ဒီချိန်ဆိုရင်ရှုမှတ်မှုတရားအရှိန်မရှိတဲ့ပုဂ္ဂိုလ်ဟာဒုက္ခမှာခန္ဓာဖြစ်စဉ်ကိုမရှိတဲ့ပုဂ္ဂိုလ်တရားနှလုံးမသွင်းတဲ့ပုဂ္ဂိုလ်တွေးဝင်ငါပြရတော့မယ်ဆိုတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်မဝင်နိုင်ဘူးဝင်နိုင်ပါဘူးဆယ်တရားတော့မယ်ဒီလိုရှိရင်တော်မလားဆိုရင် မရှိပါဘူးဗျာဥပမနာသိရပါဗျာဟုတ်ကဲ့မပြောကြောက်ပါဘူးကြောက်ပါဘူးဒီဒီကိုကတော့မှမဟုတ်ဘူးအဲ့ဒီကြောက်သိခါဘူးနှလုံးမသားသိမှမင်းအဲ့ဒါကိုသာတို့တော့တာသုံးတော့ကြောက်စင်းတဲ့ပြင်ရဲ့ပေါ်မှာလေဒီဒီမတော်နိုင်ဘူးဒါပထမသိတယ်ဟုတ်နော်ဘယ်မှာတော့လူတိုင်းကြောက်တာဟင် တရားမှလူတိုင်းရောက်တာပဲအဲလူတိုင်းရောက်တဲ့အတွက်ဆေးရတော့မယ်လို့သိရင်ကြောက်ကုန်ကြောက်တယ်ဟုတ်နော်တတိလိုက်လို့တော့မှာပဲတရားရှုမှမဖြစ်ပြမယ်မရှိတဲ့ယောဂီပြောတာလေဘုရားကတရားရှင်ကောင်းရင်ဟုတ်တော့လေတရားရှင်ကောင်းရင်ကြောက်ပါနေနေနေနေဟင်ဒါပြီးဒုတိယတိကငါမိသားစုနဲ့ခွေရတော့မယ်ငါတရားတော့မယ်မဝင်ငါမိသားစုနဲ့ခွေရတော့မယ်ဝင်မှာ အဲ့တော့တစ်သက်လုံးကခင်ထားတဲ့ခင်လုံးကြီးကြနေသလားများပါခွဲခြင်းပါမလားငါဒုက္ခပြီးတဲ့အဲ့ဘလိုကြီးသူရှင်မလေးတွေအဲ့ကြီးသူရှင်လေးတွေငါကွဲပြီးပြောပြီးနေတာရှိမထင်ပါဟုတ်ကလားဟင်ရှိဘူးခင်သိနေပါခင်သာသမီးခင်သမီးသင်ခင်လေးသိတာသိတာသိတာ မယုံမူလားသိတာဆရာမကြောက်ဘူးအဲ့ဒါဘာယုံမယုံမလို့အောင်လို့မှာပေါ့ဟင်ယုံမလို့အောင်လို့မှာပေါ့ဟုတ်နော်အဲ့ဒီမှာလောဘအာကြီးတဲ့အတွက်မဟောင်မျိုးဖြစ်မဟောက်ကဒေါသအာကြီးရင်ပသံပိတ်နေပြီထင်ဒေါသအာကြီးလာရင်ပပြင်းကြီးကားလာတာနဲ့မဟောက်ကသာဖွင့်လို့မရတော့ဘူးအဲ့ဒီချင်းခွေးကြိုက်လေသူခွေးကိုပေါလို့မရဘူးကော့ပေါက်လိုက်တဲ့ဒုတ်ဆို ဟိုနှုတ်ပြီးကြီးနဲ့ပေါက်ပိတာသဆွဲနဲ့ပေါက်တယ်ခွင့်ကူမခွင့်တယ်ပြိတ္တာကလည်းလောဘကြီးတဲ့အတွက်ပစားပေါက်ခြင်းခြင်းလေးဖြစ်ပါဟင်ဟင်ပါနိုင်ဘူးဘယ်လောက်လွယ်လွယ်စားတယ်အောင်ပါနိုင်တဲ့ပစားမရှိဘူးငါခံနေရရှာတယ်ဟုတ်နော်တော်ငရေဒုက္ခကတော့ပြောမိပါလေဗျာခင်ဗျားတို့ဒီဒီကြဘူးဒါနေမှာပြိတ္တာကပါမယ်တော့အောင်ဟုတ်နော်ဟုတ်ပါ အဲငါမိသားစုနဲ့ဖွဲ့ရတော့ပဲဒီမှာတခုဂျုံလေးတော့ပါနိုင်တယ်ဘသူဘသူလေးတော့စိတ်ချတယ်ဘသူဘသူလေးတော့စိတ်မချဘူးဟင်ဟင်ဘာအောင်မတင်နဲ့အကုန်လုံးစိတ်ချမှာတယ်လားစိတ်ချပါတေရောက်တော့ဘူးမှာတေရောက်ခြုံတော့ပါဟုတ်ဘသူလေးတော့စိတ်မချဘူးအဲစိတ်မချသိနေနှလုံးမသားသိနေတွေ့နေလေဟွာမဲ့နေရဲ့နေရဲ့နေရဲ့အဲစိတ်မချသိကတော့လိုပလာတို့ သူသိဘူးလားဟုတ်ကလားအဲငရဲရောက်ရင်အပယ်ရောက်ရင်ဒုက္ခရောက်မယ်ဆိုတော့ယုံလားမယုံဘူးယုံပါဗျာဒါတော့လည်းယုံလားဒါတော့လည်းယုံလားပြီးတော့အဲရန်ကင်းမျိုးတွေမျိုးပြောရမှာပေါ့သူတို့ရန်ကင်းသူတို့မန္တလေးမှာငွေကလေးကခုချိန်ထိ အဲသိထားတဲ့အသိမှပြုတဲ့နာမည်မှန်သမျှအဲ့ဒါအဝိဇ္ဇာမောဟပါအဲ့ဒါပြောတာစာရဲမဟုတ်ဘူးဟောတာကျက်ဟောတာဝက်ဟင်ဟောတာငါဟောတာနွားအဲအဲ့လိုသိတယ်မရှိဘူးလားရှိပါဗျာမောဟပါအဲ့ဒါပြောတာအမှားသိတယ်လေအမှန်သိမှမဟုတ်ပဲပရမသိမှဟုတ်ဘူးဟုတ်နော်ဒါဟိုဒုံဒီကောင်ကိုကြက်လို့ပြောတာအဲ့ဒီကောင်ကြီးဟိုအိန္ဒိယပေါ်သွားပြီးဒါဘာလို့လို့မေးရင်သူ့လိုပြောမှာလား ဟုတ်ကလားဗျာဟင်အဲ့ဒီယောဂီခေါ်ကွာဒါကြီးပါတော့တို့လူပြောမလားမပြောပါဘူးဗျာအဲ့ဒါအမှားသိဖြစ်တဲ့အတွက်အဲ့ဒါကိုအဝိဇ္ဇာသိမောဟသိအဲ့တော့သာကလေးကတို့ကကျက်သိမ့်နဲ့သာလာမဟုတ်ဘူးလားကျက်သားဟင်းသာလာလေတင်ပါဗျာဟင်ငါငါသားတယ်လို့မှတ်ထားလားအဲကျက်သားသားတယ်လို့မှတ်ထားလားသာသာတယ်မှတ်ထား အဲရသားသားတွေဝက်သားသားတွေငါးသားတွေနွားသားတွေအဲ့ဒီဆွဲပြီးနေမှထားတာသေခံပြီးအဲ့ဒီတိုင်းကျက်သားစားခြင်းစိတ်ဝက်သားစားခြင်းစိတ်ကျင်မြင်ကျက်စိတ်ဝက်မြင်ဝက်စိတ်အဲ့ဒီစိတ်နဲ့အာယုန်နဲ့ပေါ်လာတဲ့အတိုင်းပေရင်ကျက်သွဲသွဲကျက်ထဲသွားမှာလေဝက်သွဲသွဲဝက်ထဲသွားမှာလေဟင်သိကြသွားမှာကျက်ကပုံမှာမဟုတ်ဘူးတူထဲမှာခြံလောင်းကျက်တီခြံခြံလောင်းဝက်တွေဘယ်လောက်များတော့မနှောထဲမှာလောင်ထားတဲ့အဆွဲတွေလေဘယ်လောက်များတော့ ဟင်ကျက်ကောင်မောင်းဘယ်လိုများလို့ဝဲကောင်မောင်းမှာကိုနွားရင်းငါးရကကိုအဲသူတို့ရိုးရိုးမာလေးဆိုတော့စိတ်ပြီးသူတွေပါရှိပါဘယ်နှကောင်မွေးထားလို့လဲဟင်ဘယ်နှကောင်မွေးထားလို့လဲဟင်ဘုရားမလားဘုရားမလား ဘုရားမလားဘယ်တော့မှမစားတာတော့ကျွန်တော်မသေးတာဟောသေးတာရလားတခါကြီးကသေးတာတို့ရန်ကုန်တုံးကရန်ကုန်တုံးကအာမွန်တကမာကြီးပါပဲသူကနဝင်ကနဲ့ယောဂီဝင်နေတယ်သူကတော့တို့သမထပိုင်းပေါ့လေဒီသိတာပါဒီသိတာဟင်အဲ့ဒါဖယ်ရှိနဝင်ကဒီလာနဲ့တပ်တလို့နဲ့ဟုတ်နော်ဝင်နေ ကနေ့ကြာတော့ပင်ကိုဝေဒနာပြင်းထန်လာရင်ပင်ကိုသိတော့မှာအဲဝေဒနာပေါ်ဖြစ်ဖြစ်မရှိတိုင်းပင်ကိုသိတော့ဘူးတော့ပင်ကိုသိတော့တဲ့အချိန်ဆွဲသိဝင်လာတယ်ခုချိန်တော့တို့ပင်ကိုသိရှိသေးတာကိုအကွဲသိအဲ့ဒီမှာ ပင်ကိုသိတော့တဲ့အချိန်အဲ့ဒီအနည်း20လုံးလုံးတတလုံးနဲ့နဝင်ခါနဲ့ယောဂီဝတ်နဲ့အဋိဋ္ဌာဝင်ပတိစိတ်နေတဲ့အဲ့ဒီတက္ကမကြီးကအမေရာသာဘူးမေရာသာကျင်လိုက်တာတတိယစာတယ် ဟင်ဟင်ဟာအတင်းနဲ့ဆက်ဖြတ်ထားတာနော်သူ့တော့မင်းငယ်ကဆွဲဘလောက်နာတယ်နော်ဒါငယ်ဆွဲတင်တယ်ဟင်အရင်ကစားခဲ့ဘူးတဲ့ဆွဲတင်တယ်အဲ့လိုတော့ဒါကြီးမရှိနိုင်ဘူးတော့တခုမဟုတ်ဘူးဒါကလေးရံပါများတာလားမစားတာလားဟင်တေးကြအောင်လို့တော့နေမတေးကြသွားလေဦးမေဟုတ်နော် အဲ့ဒါမောဟတိခေါ်ပါဒါငါအေးဒါငါမိသားစုအဲ့ဒါလည်းမောဟတိဟင်ဟင်ဒါအေးငါမိသားစုအဲ့ဒါလည်းမောဟတိပါပဲဟိုတို့ရွာလေးပြောနေတဲ့ပညာတိမှန်တယ်မောဟတိရှိပါပဲဟုတ်ဗျအဲ့တော့ဒါတို့မန္တလေးလေးဖြစ်မှာပါဗျာတို့ခန္ဓာကိုယ်ကိုတိတ်ပြီးတော့ပြောလင်းချက်မရှိရင်ပြင်ချင်းတွေငါမိသားစုလက်ပေါ်ပြီးမယ်အိမ်ပြန်ပို့ဒါသေးလားဒါသေးလား ဟင်တွေ့ဘူးလားတွေ့ပါဗျာဟုတ်ကလားဟုတ်ပါကိုကိုလုပ်ပါမလားလို့တေဘူးလားဟင်တင်ရင်တင်အမိသားစုဘာပြီးလဲအိမ်ပြန်ဖို့အဲ့တော့အိမ်နဲ့မိသားစုတာမန်သွဲပေါ့ခင်မင်သွဲမလို့တာမန်သွဲနဲ့ပြင်တရိတ်ဆံမယ်လေအဲ့တော့အိမ်ဆိုတော့အိမ်ပြောင်တို့ဟိုဟာတို့တောက်တဲတို့ကျွဲတို့အဲ့ဒါဖြစ်ပါလေ အိမ်ဖြစ်မဲ့တိရိစ္ဆာန်ကဒါပဲထင်တယ်အိမ်နဲ့တော့ဆင်နေကြမဖြစ်နိုင်ဘူးဟုတ်ကြဒီအိမ်တော့ဘုအတူတော့ဖြစ်နိုင်လားဟင်အိမ်မောင်ဘုဟာဖြစ်တာတော်သေးပြတွေ့ဖြစ်လို့ကတော့ခြံရည်သူကထားလိမ့်မယ်မထင်နဲ့ကြော်မွေးပါဟင်ဟင်ခြံရည်သာသမီးဒါဒါတို့အမိလေးဟဲ့ဆိုလက်တမွေးမယ်ထင်မလားထင်ပါဘူးတို့ဖေလေးရဲ့ဆိုလက်တမွေးမယ်ထင်မလားထင်ပါဘူးမထင်ပါဘူးပြတော့ကြော်မွေးမှာကြွယ်ရှုပ်တယ် ဟင်ဖြစ်ချင်းလားဖြစ်ချင်းပါဘူးဟင်အိမ်ကျွဲ့ဖြစ်ရင်အဲငါကြောင့်ခုခါမလို့ယုံမှာပေါ့ယုံလားယုံလားတော့တော့ဟင်အပေဘေးမှာတို့သာတို့တော့အပအရာကိုရဟင်တရားဆိုချမ်းသာအပကကင်းတာချမ်းသာမှုကင်းတာကိုအပအရာအဲ့ဒါကိုအပအရာအပေလို့တို့ဟုတ်နော် အပေပုံရောက်ရင်တို့ဆင်းရဲတော့မယ်ဆိုတော့ယုံမှဒါယုံမှအပေကလွတ်တဲ့ဟာကိုကျူသားမှာမဟုတ်ဘူးကိုဟာမယုံတာကျူသားနော်ကိုဟာအပေရောက်ရင်တို့ဒုက္ခရောက်တော့မယ်ပြီးတော့အပေပြီးတို့နဲ့နီးနီးလေးဘလောက်နီးလို့တော့ဒုစိတ်ပါအပေဘုဒုစိတ်မှာမဟုတ်ဘူးလားအပေဒီဒုစီမှာကိုမမဟုတ်ဘူး ဟိုမှမရှိဘူးပယ်လို့စီမှာဟုတ်နော်ငရေဖြစ်ဖို့ဒုစီမှာတင်တယ်မှန်ပါဟုတ်နော်တိတ္တဖြစ်ဖို့ဒုစီမှာတင်တယ်မှန်ပါဟုတ်နော်ဒိဋ္ဌံဖြစ်ဖို့ဒုစီမှာတင်တယ်မှန်ပါဒုစီမှာဖြစ်တယ်တခါသာကဆိုတာအတုရကေဆိုတာတိတ္တပါပဲအကြည့်တော့အဲ့ဒါကမဆူတတ်သူတွေရောက်လူဘောဆူတတ်တာညီစင်တပည့်ဒီမေးရအောင်ပါဆူတတ်ပါ ဒီမလူမတကြီးဒါငါကြောင်းမယ်ငါကြောင်းမယ်ကြောင်းဆွဲရင်ကြောင်းတစ်ခါကြောင်းပြန်ဆောင်းမှာဒါမလို့ကိုယ်ကိုယ်လေးဟိုဒုတယ်လေးဖရာဒါဒုတယ်လေးဖရာလေးဖရာဆိုရင်လည်းဖရာတခါဖရာပြန်ဆောင်းမှာအဲ့ဒါသူတကယ်အဲ့ဒါသူတကယ်ဟင်သူပြိတ္တာကြီးလားလို့ဆိုပါတယ်ပြိတ္တာတဲ့သူတကယ်ဒုလိုပါပဲအသေးအကောင်သေးနဲ့ကြီးရခွာပါတယ်လို့ပါရပူလေဟင်လိုပါမလားသူတကယ်ကို ကျိုးစားလာတယ်ဗျာဘာမှမလုပ်ပါဘူးကျိုးစားဟင်ကျိုးစားဟင်ဟိုလေကြောင်းတကာကြောင်းမတွေဆိုလိုသိသိကြမသိကြတဲ့အချိန်ဟိုဘာတော့ဘဝဒီကနေ့မျောလင်းချက်မရှိတော့တဲ့အချိန်ကျဉာဏ်ရည်တဲ့မိသားစုကအဲနာနာလေးကပြီးပြီဒီမှာအမိဆောက်ဆောက်ထားတယ်မဟုတ်လားဟိုမှာဟိုအမိဖရားအာရုံပြုလာမလာမဖရားတယ်လာမလာမဖရားတယ်တို့ Eh, pero pero de cada guardado ni le go pop de ni nada que dice nada. Ah, voy a ya ni a decir que. Em, to baro ese me si de lo lo to sound de lo de lo la. Eh, o nya ji mu sound de lo de la. Ko ei chi mi lu mo lo ya lo. A pe le bon chi mi lu mo lo ya lo. Ko ei ne du lo lo. ဟင်ဟင် 那白不药，挨着白药钱，就看药没说。呀，他姑娘就把那姑娘党在这一摊子鸡吧，都看药干没有？看，姑娘党在这一摊子吧，嗯，这他妈这个借钱，借钱那个借，这他妈借钱那个借，都古白我往西走了。哎，我说都，看哪去了？嗯，怎么？妈妈，要借他妈个，谁答应了都多困难吧？来，我答应多困难。 အစာချက်ကျွေးရင်စာဝင်ရှိပါတယ်မကျွေးမရှိဘူးချက်ချင်းတွေကချက်သားကြည့်ပါတော့ဟင်မမအပေလေးဝင်ရဒုက္ခကိုမသိရင်ချက်ချင်းသာသွားပြီးမဟုတ်ကြီးဟုတ်ဘူးဟင်ချက်ချင်းသာသွားမဟုတ်ကြီးဗျာလဲဒူတော်နဲ့ပြောရင်တော့နောဟာဗျာဟင်ဟင်ကျုံလေးရုံပါသေးတယ်နော်ကျုံရတာနော်ခိုင်းတော့လိုပါလားမောသေးတရားတော့ကြံပြောခွင့်ရှိလို့လားရှိပါပါဗျာဒီဘူးလုံးတရားကိုအာပြောခွင့်မရှိဘူး ဖြစ်မှာဆရာဟင်တွေ့ရင်သားရတယ်မတွေ့မသားဘူးဒီတိုင်းရင်တော့ရတယ်မတိုက်မတော့ဘူးနေရာချတာပဲဟင်နေရာချတာကြည်ပါဒုက္ခအဲ့ဒါအမြင်နိုင်တဲ့ဒုက္ခပါနေရာကခဏတော့မမြင်နိုင်ဘူးထားဟုတ်တော့ဟင်ဒီကမမြင်နိုင်ဘူးပဲထားတရိษံမြင်ဘူးတယ်နော်တရိษံဒုက္ခကိုမြင်ဘူးတယ်နော်မှန်ပါပါမြင်ဘူးသလားမြင်ပါပါဟင်မြင်ဘူးတယ်နော် ဒုက္ခမြင်အောင်ကြည့်အပေဒုက္ခကိုမြင်မှအပေဒုက္ခကလွတ်အောင်ကြိုးစားမှာပေါ့ဟုတ်လားအဲ့တော့အပေဝကကျုပ်ဖို့ဒီဝိပဿနာကလွယ်လို့ပါရှိဒီလိုဆိုရင်ဝိပဿနာသိအပေဝကကျုပ်ဖို့ဆိုတာယုံနဲ့ဆိုတာပွားနေဟုတ်ပါမှာအပေဝကအပေဝကိုကြောက်တာကိုယုံပြီးရင်အပေဝကလွတ်တာကိုလည်းဂျုံတာဟုတ် မှန်ပါအဲ့တော့ဘယ်ဟိုကလွတ်တာဘသူတို့ဝိပဿနာဖြစ်တယ်ဟုတ်နော်မှန်ပါဟင်တို့ဘာနဲ့ပြောလို့ရှိရင်တော့ဒီလိုပြောကြပါဘူးရဲ့တို့တက်တက်လုံးကညင်ခိုင်းတာလုပ်ခဲ့တာညံခိုင်းတာလုပ်ခဲ့တာနည်းဟင်ညင်ခိုင်းတာလုပ်ခဲ့တာမဟုတ်ဘူးလားညင်ကဟိုဓာတ်ကောင်ကဖြစ်တာလေဓာတ်ကဖြစ်တဲ့ညင်ကိုဟိုဝိညာဉ်နဲ့ခန္ဓာကဝိညာဉ်မဟုတ်ဘူးလားဝိညာဉ်နဲ့ခန္ဓာဖြစ်တဲ့ဝိညာဉ်ဟင် ဒါကပဲဝိညာဏခန္ဓာဝိညာဏသူပြီးတော့ဟောတာသင်ရခန္ဓာကနေမှတ်ပြီးတဲ့အတိုင်းမဟုတ်ဘူးလားဝေဒနာကခံစားပြီးတဲ့အတိုင်းမဟုတ်ဘူးလားအဲ့ဒီခန္ဓာ၅ပါးထဲမှာကိုသင်ဉာဏ်ကပါပြီးသားဟုတ်တော့ဉာဏ်ကပါပြီးသားဆိုတော့ဓာတ်ထုံကပါလို့တာလေဓာတ်ပါတော့မှာသူဓာတ်လို့လို့ထိုးလို့မလို့ဘူးဟိဓာတ်ကောင်းကပါလို့ပါဓာတ်လို့လို့မှာထိုးလို့မလို့ဘူးလို့လို့လို့ပုံပေါ်ပါမလားဓာတ်ကောင်းကမလို့ဘူး အဲတော့ဓာတ်ကောင်ကဓာတ်လို့ပြီးတော့ဓာတ်မြင်တဲ့သူကဟိုအာယုသူ6မျိုးတူတူပါပဲအကျန်တာတွေကဓာတ်ကောင်တွေကြီးတယ်ပါပဲအဲတော့တို့အစားပေါင်းနဲ့ပြောလို့ရှိရင်သူကြိုက်တဲ့ဒီပဇာတဲ့သွင်းပေးလိုက်တဲ့ဟာဒီသူ့တန်းနဲ့တဲ့မတဲ့ဘူးဝေဒနာကခံစားကြည့်ပါပညာကမှတ်ကြည့်ဟုတ်နော်မှန်ပါဗျဝိညာဉ်ကအဲ့ဒီနေရာသူနဲ့တဲ့မတဲ့ဘူးဆုံးဖြတ်ပေးပါ ဟုတ်နော်စေရနာကမတည်ဘူးဆိုတော့အဲ့ဒီကစေရနာဥဆောင်တဲ့သင်္ခါရဟို90ကတာပြီးခေါင်းထဲထုတ်ပြရတာမဟုတ်လားမတည်ဘူးဆိုရင်ဒါဟိုမကြိုက်ဘူးဆိုဖြစ်တာကောင်းမကောင်းနဲ့မဆိုင်ဘူးဒါမတည်နဲ့တည်မတည်နဲ့ဆိုင်သူတန်းနဲ့မတည်ရင်မကောင်းသူတန်းနဲ့တည်ရင်ကောင်းတယ်ဒါကတာပေါ်လာလို့တို့တရားသမားတွေမဆိုင်ဘူးဟုတ်နော် အဲ့တော့ထည့်ကြည့်လိုက်ထည့်ကြည့်တော့ဝေဒနာကခံစားကြည့်တယ်သင်ညာကမှတ်သားကြည့်တယ်ဟုတ်နော်ဝိညာဉ်ကဒါကိုဆုံးဖြတ်လိုက်တယ်မထည့်ဘူးထည့်ဟုတ်နော်တဲ့လေကိုဆုံးဖြတ်လိုက်တယ်အဲ့တော့စေရနာဥဆောင်တဲ့သင်္ခါရ90ကဒါအဲ့ဒါကိုအဲရအောင်တလုံးပြီးတလုံးတသုံးပြီးတသုံးကျူစားအောင်ကျူစားပြရတာမဟုတ်ဘူးလားအဲ့ခါကျတော့ဓာတ်တေရောစိုက်တယ်ဓာတ်တေရောစိုက်တယ်ဆိုရင်လောဘပေါ်လာတယ်ဟုတ်နော်ဟုတ်နော်ဟုတ်နော်ဓာတ်တေဘူးနော် ကောင်းတာမကောင်းတာနဲ့မဆိုင်ဘူးသူနဲ့တည့်ဖို့မတည့်ဖို့ပဲဆိုင်လေဒါဒါကောင်းရဲ့ဒုက္ခလေဟင်သူနဲ့အဲဒါတည့်ရင်ကြိုက်တယ်မတည့်ရင်မကြိုက်ဘူးတဲ့ရာလည်းမဟုတ်မတဲ့ရာလည်းမဟုတ်ဘူးရင်ဖာဒီဖာလာနေတဲ့မောဟလာမှာပဲအဲ့တော့ဓာတ်ကောင်ကဒီလိုနဲ့ဒီငင်မဲ့ရှိတယ်ညာမပါဘူးကောင်းတာဟုတ်မဟုတ်ဘူးစစ်ဆေးသေးတာစစ်ဆေးပါဝိပဿနာနဲ့စစ်ဆေးမှရပါ သိသေးတယ်ပါဝိပဿနာဆိုတာထုခုလုံးမဟုတ်ဘူးလားဘုရားထုပဿနာရှုတာကိုတာမန်တတိနဲ့ရှုတာကိုသမထပေါ်တာကိုဝိပဿနာကထုရှုတာကိုဝိပဿနာအမို့တို့မြေရင်းကတော့ဘယ်လိုပြီးလဲတော့မသိဘူးဗဒမဖြစ်ဖြစ်မြင်ရပါတယ်အဲဒီဖြစ်ဖြစ်ပေါ်ကိုတတိဆိုင်ရှုမှယုံနာနှစ်ပါးကဖြစ်ဖြစ်ကြတာပေါ်ရဝိပဿနာကယုံနာနှစ်ပါးပေါ်အောင်လုပ်ပြရတာသမထကဖြစ်ဖြစ်မြင်အောင်လုပ်ပြရတာ ဟုတ်နော်ပထမဟိုရှုခါတာတော့ဖြစ်ပြပဲတွေ့တာမဟုတ်ဘူးရှုွယ်တယ်မှန်ပါရှုကျင်တာရှုနာတာရှုလည်းဖြစ်ဖြစ်လှုပ်ရှားမှုကိုဖြစ်ဖြစ်ခေါ်တာမဟုတ်ဘူးမှန်ပါဖြစ်ဖြစ်ပဲတွေ့မှာပေါ့လှုပ်ရှားမှုကိုဖြစ်ဖြစ်ပြောတာအဲ့ဒီဖြစ်ဖြစ်ပဲတွေ့မှာပေါ့ဟုတ်နော်ဟုတ်နော်အဲ့အဲ့ဒီဖြစ်ဖြစ်ရှုနေမှတန်းတယ်အဲ့ဒီရှုလို့စိတ်ငြိမ်သက်ပြီးအေးချမ်းပြီးကိုခိုင်းလို့ရပြီဆိုမှဝိအထုပဒနာရှုတာအဲ့ခါသမသိဖြစ်ဖြစ်ကြတာကျုံနာနာပါတော့ဘွားတယ်ဘွားဟင်ဟုတ်နော် ဒါသမဏကဘုရားကျွန်တော်တက်တာဒါတရကဲမြေရင်းညိုတွေဒူရဲတက်ပြီးသားမပါပါနေဒီဒုံဒိုရာတော်လူကြီးထမာတယ်ဟင်ဒီအဲသူတို့ရာဘူးပြီးသားတွေမပါပါဟုတ်ပြအဲ့တော့ဝိပဿနာဆိုတာသူခုံလုံးတင်တာမဟုတ်လားနေမနေကောင်းမကောင်းပိုင်းမပိုင်းငါသူရာရှိမရှိဒီမှုသိရမှာဒီတရားမှမှုသိရမှာမဟုတ်လားမှန်ပါတို့ကတော့ခဏပြောတဲ့ကိုကြိုက်တာတွေ့ကောင်းတယ်ကိုမကြိုက်တာတွေ့မကောင်းဘူးဆို ဟင်ဒါတော့ကောင်းမကောင်းလေးတွေသူကိုယ်ဝိပဿနာနဲ့သိမှရတာကျန်တာလည်းမရဘူးဗျဟုတ်နော်ဒါတော့ဝိပဿနာရှိတယ်ဆိုတာသူကိုယ်လုံးတိုင်းမှာမဟုတ်လားငါရှိမရှိနေမနေကောင်းမကောင်းပိုင်မပိုင်အဲ့ဒါသိရတာဒါလည်းကိုယ်လုံးသိလို့အဲဘာမှဟိုမြဲတာလည်းဘာမှမရှိဘူးကောင်းတယ်ဆိုတာလည်းဘာမှမရှိဘူးပိုင်တယ်ဆိုတာလည်းဘာမှမရှိတော့ဘူးသူကဆက်သွဲကိမတေလားတေစီနဲ့သူ့သိဝင်ပြရတာမိကြတာသိသိဝင်ပြတာမဟုတ်ဘူးလား ဟင်မေကြတာဒီမင်းမိတာမဟုတ်ဘူးလားအဲ့ဒီခါကျမှပေါ်ရတာဟုတ်ကလားအဲ့တော့တို့ကဝိပဿနာနဲ့ပါလို့ရမှာဉာဏ်နဲ့ဉာဏ်ပြောင်းယူရမှာဉာဏ်တိုင်းသွားမယ်ဆိုရင်တော့သွားနေကြအပေသွားမှာညမှာလားမဖြတ်ညမှာဟုတ်ဆရာဟောပြဟောပြဟောပြညမှာတော့ပြမှာဆိုရင်ဉာဏ်တိုင်းထားဖို့ပြောမလို့လေသူကမနေနဲ့ဉာဏ်တိုင်းလာထား ဟင်မပြန်ရင်ညင်ကိုညာနဲ့ပြောင်းယူရပါလေဟုတ်နော်ညင်ကိုညာနဲ့ပြောင်းမှမပြန်ရမှာလေဟင်ညင်ညင်တိုင်းထားရင်တော့ပြန်ရမှာလားဟင်လက်ရှိရှိတဲ့ညင်ညင်တိုင်းထားပါပြန်ပြန်မှသိကြပါလေသိချပါဟင်သိချသိချညာညာဒီလည်းပြန်မှလည်းဒီလည်းပြန်မှဒီပြောနေရေးဒီလည်းပြန်မှပဲဟုတ်နော်မှန်ပါဟင်ညင်တိုင်းထားရင် အောင်ပြန်လာမှာရှိတယ်ပဲသူကသူသူသွားနေကြတာကိုဟင်သူသွားနေကြတာကိုဟုတ်ဗျအဲ့တော့တို့ကညင်နေညာကြောင်းပါမလားဟုတ်ဗျညင်ပဲကလာတာအတူကြီးကလာတယ်အတူဝင်ဝင်မရအောင်ပုံမှန်ရမှာတူမှန်ပါဟင်ညင်ပဲကလာတာအတူကဝင်နေတာသူစီမရှိဘူးကိရိတာလည်းဒီအတူကနေဝင်လာတာသူစီကိရိတာမလာနိုင်ပါဘူးအတူဟာအဲ့ဒါအဲညင်နဲ့ကိရိတာရဲ့ဝင်ပေါက်ပဲ အဲ့ဒါတော့သူဝင်တဲ့တကားပေါက်ပဲလေဟုတ်နော်အဲ့ဒါမပါအောင်ကိုမှတ်ရမှာဟင်ညာပြောအောင်မှာညင်းနဲ့ညာဘသူနဲ့ကြောက်မှာတော့တတိနဲ့ကြောက်မှထင်တယ်ဟုတ်နော်အင်းတတိမှာတတိကသမားရီအုပ်စုကိုပါပြီးသားဟုတ်မှန်ပါသမားရီသုံးပါးကိုပါပြီးသားဟုတ်တတိနဲ့ကြောက်တာမဟုတ်လားမှန်ပါဟုတ်နော်အဲ့လိုကြောက်อยู่ပါမှာဗျာဟင်ဒါလူဘဝရောက်တုံးလို့ အဲတော့တို့ခုနကပြောတဲ့ဝိပဿနာဉာဏ်ဆုံးတယ်ဆိုတာခုနပြောတဲ့မမြဲဘူးမကောင်းဘူးမပိုင်ဘူးအဲ့ဒါဒီဘူးပေါ်မှာဘူးပေါ်လို့ပေါ်မှာဝိပဿနာဉာဏ်ဆုံးတာဟင်အဲ့ဒီဟိုပဲဖြစ်တယ်မရှိတော့ဖြစ်တယ်မရှိဖြစ်တယ်ရှိတဲ့နေရာကဖြစ်တယ်မရှိတဲ့နေရာဘူးကမှာမဟုတ်ဘူးလားဗျမှန်ပါဟင်ကိုလို့တချီကူးမိရင်အဲ့ဒီခါကျခုနကသူပြောခဲ့တဲ့ဖာတို့သုလတံလဘိတ်တော်တုပတိတိတော်ဘဝအဲ့ဒီခါသမယ နော်သူလာတာမဟုတ်လပိတ်တော်ကသနာတရားတော့ခုရနေတာကိုဟုတ်လားမှန်ပါဗျာဒါနော်မှန်ပါဒီကောပတိတီတော့အဲ့ဒါကြီးကိုလက်ထဲအမြဲတီးအောင်ဘဝကြိုးစားလိုက်ပါဆိုတာသောတာပန်ဖြစ်အောင်ကြိုးစားလိုက်ပါလို့ပြောတာမှန်ပါမှန်ပါသောတာပန်ကြမှာဒုစာလို့တော့အဝိဇ္ဇပတာရဆိုထုံးဘယ်တော့မှမပြတ်တဲ့တရားဘူးလေမှန်ပါဗျာဘယ်တော့မှမပြတ်ဘူးဒီပြီးကိုပဲဘဝရောက်တယ်မပြတ်ဘူးဟုတ်နော် ပေးပြီးဟိုဘက်ဘဝရောက်မပြည့်တဲ့အတွက်အဲ့ဒီပုဂ္ဂိုလ်လူလာဖြစ်လေမိရွန်းကလေးတွေဟာသာဘာတိကမြဲပါသာဘာတိကယူဖို့မလိုအပ်တော့ပါဘူးဟုတ်နော်ပြီးတော့ဝိပဿနာတရားရှုဖို့ခုနကအထက်ကိုဟိုဉာဏ်ကိုတတ်ပြီးဟိုဉာဏ်ရက်ကိုတွားဖို့ဆရာရှာဖို့မလိုတော့ဘူးတရားပါသွားတာနဲ့စိတ်ကြီးနေမယ်ဆရာလည်းမလိုတော့ဘူးဟင်ဟင် ဒါသူပတိချီတော်ဆိုကောင်းကောင်းကြီးကိုတည်သွားပြီထင်ဟင်ဟင်တင်ယုံတင်ယုံတည်တာလားကောင်းကောင်းကြီးတည်သွားတာလားဒါကကောင်းကောင်းကြီးတည်သွားတာဗျအဲ့ဒီထီရောက်အောင်လုပ်ရမယ်ဗျညီစင်းလေးလုံးနိုင်ပါမလားလုံးနိုင်ပါပေါ်ပြသူလူပဲကျတော့ယူသားมาတယ်လုံးမယ်ဖေရလုံးမယ်ဖေရနဲ့တင်းတင်းကြီးလာပါလားအောင်ပဲယူသားပါပဲဖေရ ဟင်ဘောတကူကြည့်ဝိုင်းကြတာပို့ပုတ်ကတာမှန်ပါတယ်ဟင်ပြီးတော့6လို့လိုက်ဦးမယ်သာသနာနောက်ဆုံးဒုဥပိသေသိသွားသုံးတောင်းနဲ့မပူဘူးငါသားရဲ့ဒုဥပိသေနဲ့ဒီငါဝုပိသေဒီကမိပေါ့ဟုတ်ဘာဖြစ်လို့လဲဟင်စဖြီးလေးနဲ့အာယုံရဲ့အတိုက်ကြမ်းလေး ကိလေသာတိုက်ကြတယ်ဘုမပြီးတော့တို့ဟိုတက်တဲ့အချိန်မှာတို့အာဇာတိုက်ကြမှာထုတ်တဲ့အချိန်မှာဟိုဒီလားတိုက်ကြမှာထုတ်ပါဟုတ်နော်ထုတ်ခေကတနာဦးတိလာဟုတ်မမကဟင်တနာမနာဒေဒီဦးရောဒီကခံနေကြတာမဟုတ်မမတက်ခေကတနာဦးတိလာမဟုတ်မမတော့အာဇာတိုက်သွားတို့စာလိုအရိယာအရိယာကိုဟိုကြီးတော့အီရှာ ဒါအခုအာရှဖြစ်နေတာအဲ့ဒါပါဠိစကားတရိယာကိုတရိယာကိုဘုံကြီးတော့အာရှဖြစ်နေတာတရိယာတိုက်ကြဟင်ဟင်အဲ့တော့တက်မှာသူကဆုံးတော့ပါတယ်ကြာမှာသူဘက်ကဆုံးအဲ့တော့သူတို့ကဆုံးတာကသူတော်တော်မှုပြီးခြင်းနေလားအခုလုံးသူတို့တော့လိုက်နေရတာရှိဟင်ပွဲမဲ့တော့ထိုင်ကြမယ်သူဝဒနာမာနတိဥဆောင်နဲ့ ဒါနဲ့ချက်ရတာမဟုတ်ဘူးလားမှန်ပါပြီနော်ဒါနမနာဒိဋ္ဌိနဲ့သူကချက်တို့ကသရာပညာတမာဒိဋ္ဌိနဲ့ချက်သွားတာဟင်မတူဘူးဆန်းဆန်းကျင်ပဲမတူဆိုအဲ့တော့ကိုယ်ပဲအာကုန်ဒီကအာယုပြရမှာကိုယ်ပဲအာကုန်ဒီကအာယုပြရမှာဟုတ်ကလားသုံးတောင်းနဲ့မဟုတ်ဘူး ပြီးတော့ခုပဲနေဖောက်လာတာဆိုတယ်အမှန်ဆောက်တော့အမှန်အဲလေးရကျော်တော့ပြန်တော့တယ်အဲ့တော့လေးရကျော်တော့ပြန်တော့နော်ခါလူစားဖြစ်ဒီတာသမတ်ဖြစ်လေးရကျော်တော့ပြန်တော့သူတို့ကတော့ပြန်မလာထက်တယ်ပါလားသိမှပြီပဲအထက်တဲ့တဲ့မျိုးတော့ဟောတယ်သူသူတို့ကတော့တတုမာရဲ့နာမည်ရဲ့ခက်တာ900တတုမာရဲ့900တို့ရဲ့ကူတန်းတို့ရဲ့ကူတန်း သူတို့900သူ့လူတဲ့နဲ့ပူတန်းနေကြဟင်ဒါတော့သတို့မာရင်းနာတဲ့ကိုယုတ်တို့တို့ဘာလို့ဒါသတို့မာရင်းနာဒီပေါ်ဟင်တို့ဒီဟိုဇံရင်းကောင်းကြီးတန်းဒီကြောင်းကောင်းနာဖြစ်နေအနေကူတန်းပြနေကူတန်းနေအောင်မိမလားဒီလေးရချူမိနိုင်နောက်တစ်ခါဒီကပြန်ပြန်ပြေးဘူးမနေဘူးမရတဲ့တန်းနဲ့တွေ့ပြီးတော့တာပါတို့ပဲဒီကဟုတ်တော့ ချမ်းနောက်ဆုံးဒီတိုင်းနေမယ်ဆိုဒါနောက်ဆုံးဒီတိုင်းနေမယ်ဘာသာဟင်အဲခုခိပူဇောင်းနေညာပြီးတဲ့ဒုမယ်နဲ့ချင်းလားနောက်ဘဝပြီးမယ်ဒီချင်းလားသူတည်းသုံးပါဟုတ်နော်သုံးဒုအရွယ်ရာရောနောက်နှစ်ပြီးတဲ့အရွယ်ခေါ်ပါတယ် မကောင်းပါဘူးဆုံးမတယ်တတိတတိဆုံးမမမဟိဆုံးမအာရုံဥစ္စေလားသူခနောရှင်ကောင်းမယ်သူခါဆုံးမမယူထားတော့သူပါလို့ပြောမှာသောတာပန်ဖြစ်တာခေါင်းပါတဲ့ဒီကိစ္စငါးပါးနဲ့ဆိုတာဟုတ်နော်ဖြစ်တဲ့ရှုပ်ပြီးဖြစ်ပြီးနေရမှာမဟုတ်ဘူးလားဖြစ်ပြီးနေရင်ငါဝတိရှိရှိဦးမလား မရှိပါဘူးသူကဒိဋ္ဌိတစ်လုံးပြုတ်တယ်မှန်ပါဗျာဟင်ဟုတ်နော်အဲ့တော့တတိနဲ့ယူလို့ဖြစ်ပြနေတဲ့ပုဂ္ဂိုလ်ဟုတ်ဗျာဖြစ်ပြီးအားသိနေတဲ့ပုဂ္ဂိုလ်ကြီးဘယ်လိုလုပ်မှာတော့အဲ့တော့ငါတွေးမှမတွေးရင်ငါတွေးတွေးကြီးလေဘလို့ငါတွေးမတွေးမိတာကြာစီစီစီအစွဲပြုတ်ပြီရှင်ပွာရကပါပါရကနေနေရတာဆဲတော့မှာပေါ့မှန်ပါတယ်ရှင်အဲ့ခေါ်ပါတဲ့ရှင်ကြည့်မှုလို့လွာတဲ့နေရတာကြဟုတ်ကဲ့ ဟိုရေးသားသွားလို့ဆယ်ရက်15ရက်တစ်လနှစ်လပြူလို့တော့မဟုတ်တုံခန်းချိန်ချိန်ပြီးဟုတ်နော်ဒီဟိုဟိုဝန်သားနဲ့အတန်မွေးဝမ်းကြောင်းကတော့ဟိုဓာတ်ကောင်းတဲ့တန်ငင်ကလို့နေမယ်သူတို့လို့ခင်ဗျားတို့တော်ဝင်မဆုံးနဲ့ဟုတ်လားကိုကကိုလို့ကိုလို့ရင်မရနိုင်ဘူးတော့ဆန်းတယ်နော်သူတို့တာယုံနဲ့တာကောင်ကတော့ဒါလုံးဓာတ်ငင်ကတော့ဥဆောင်ပြီးတော့နေမယ်ကိုတော်လိုက်လုံးနေဖို့မလိုပါဘူးဟုတ်နော် ကိုကပို့လို့ပို့လို့မရနိုင်ဘူးလားခါတဲ့နှလုံးလုံးထားတင်ပါဗျာသာသနာနောက်ပိုင်းမရှိဘူးတင်ပါဗျာဟုတ်တော့ဟင်ခုနကစကားထဲမှာကြံရည်ပြီးတဲ့ခုနကငါပြရတော့မယ်ငါတပါတိနံပါတ်1တိတယ်နော်ငါမိသားစုနဲ့ကိုရတော့မယ်နံပါတ်1တိနော်နံပါတ်3တိကဝေဒနာဒီကံလေးဖြစ်မဲ့ဝေဒနာသူ့ကြော်ဖို့ရဒီလိုစိတ်ဒီလိုမှုအာမကောင်းရင်ကြော်နိုင်မှာဝေဒနာဖြစ်ပြမှနေလည်းမကြော်နိုင်ဘူးလေ ဝေဒနာကြောဖို့ရည်ကြည်ဖို့ဟင်တို့ကမကြီးရောဘယ်နာကြောဖို့အဲတို့ကနေတရငါကြီးရဖရာအာယုံပြုပါတော့သင်လူလေးတစ်ခုပေါ်တင်ပေးရပါပေးရဖို့ဒါလည်းပါလာပြောတော့ဗျာဟင်ဟင်တို့တို့တို့ကိုကိုလည်းကိုလာပြောငါကြီးရဆဲလို့ကိုလိုရတာတဲ့တို့တို့တို့တို့လူမိုင်းကိုပဲစောင်းတင်ပဲစောင်းနေကိုကြားလိုက်လားဒီပါလေဗျာတို့တို့ သိဟင်ကြောနိုင်မမလားဟင်ကြောနိုင်အောင်လို့မလို့နာမတော့ခက်ဆုံးပြိချိမတတိလုံးတတိလို့ရင်ပင်ကိုစိတ်လုံးပင်ကိုစိတ်လို့ရင်အပေါ်ဆွဲရပါမှာဟင်ပင်ကိုစိတ်မလို့ဒီနော်အဲကိုတိုင်းကိုလူရင်ကိုရပေါ့ပင်ကိုစိတ်လို့ရင်တွားမယ်အဲ့တော့ဒီသေခါနည်းရဲ့စီချိုဖို့လေစိတ်စီလုံးမှုစိတ်အားခွာရကောင်းမှာ ကိုယ်ကညာအစိအဟုတ်ကောင်းကကြော်နိုင်ပါထင်ဗျမှန်ပါပါအဲ့လောက်ထိလောက်ထားရမှာဗျနိလူဘဝရောက်တုံးလေးသာသနာနဲ့ကျုံတုံးလေးသူလက်ဆောင်ပေးလိုက်တာဗျာ